ွန်လ29ရက်2019ခုနှစ်ဒီနေ့မှာဘုရားတရားတန်ခါမိဘဆရာသမားနေ့မိဘဆရာသမားအနန္တောအနန္တ၅ပါးတို့နေ့အနန္တကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးပဏိတာရမဆရာတော်ဘုရားကြီးနေ့မဟာနာယကကျုပ်ဆရာတော်မဟာနာယကပြီးလင်းဆရာတော်စရှိသောဆရာသမားတို့ဤဂုဏ်တော်ကျေးဇူးတော်မေတ္တာတော်ကြောင့် ယဟန်ရှင်လူတရားနာပရိသတ်အလုံးဤယိတ်တာဘွယ်သူဘွယ်သားများအလူရှင်လူမများဝေယဝိဇ္ဇပုဂ္ဂိုလ်များနှင့်မြင်မမြင်သောပါရမီဖြစ်ပဲ့ပဋ္ဌာန်းဆက်ရှိသူပေါင်းတို့သည်ဘိယံကြောင့်ကြဘူးသောကာရီကင်း၍ကိုယ်စိတ်နှပါအေးမြကြည်လင်ချမ်းမြေစွာဖြင့်မိမိတို့လိုလားတောင်းတတဲ့လောကီလောကုတ္တရာနှစ်ပြားသူကပြည့်စုံပြီးတော့ဟိုမှာတောင်းကန်း အေချမ်းသောနေမီမှာမိမိတို့ကိုယ်ရန်ရောက်အောင်မျောမွေ့အောင်ကြိုးစား၍အခြားခြားသောသူတွေအားလည်းအေချမ်းချမ်းနေနိုင်အောင်ဆောင်ရွက်ကူညီနိုင်တဲ့သူတော်စင် သူတော်မြတ်တွေဖြစ်နိုင်ကြပါစေလို့မေတ္တာစကားဖြင့်ဓမ္မသဘင်စတင်လိုက်ပါပြီအာတိဝိသောပမသုတ်တံမှာမကင်ပေါင်ကြီးဘွဲကစီးပြီးတော့သွားပုံနဲ့ဟောလာတာဖြင့် သီလမဂ်ခင်၃ပါးသမာဓိမဂ်ခင်၃ပါးမဂ်ခင်၆ပါးလုပ်ငန်းစဉ်များကိုအသင့်တင့်ပြည့်စုံအောင်ဟောကြားလိုပြီးပြီခဏိသမ္မာအဲသမ္မာဒိဋ္ဌိနဲ့သမ္မာသင်္ကပ္ပမဂ်ခင်၅ပါးကိုဟောကြားရမယ်အဲ့ဒါသမ္မာဒိဋ္ဌိနဲ့သမ္မာသင်္ကပ္ပဒေသနာစဉ်ကတော့သမ္မာဒိဋ္ဌိကစပြီးတော့ဟောပါတယ် အဲလုပ်ငန်းစဉ်တရားခွင်မှာတော့တမ္ပတင်ကပ္ပကစတယ်လို့ဆိုရမယ်တဲ့တမ္ပဝါယမနဲ့ကျူးကျူးဆာဆာအထုတော့တမ္ပတတိနဲ့တတိနဲ့မှတ်မှုတွေဖြစ်တယ်တမ္ပတတိတတိနဲ့မှတ်တော့တမ္ပတမာတိစိတ်တည်ငြိမ်စူးစိုက်မှုတွေဖြစ်လာတယ်တမ္ပတမာတိစိတ်တည်ငြိမ်သူစူးစိုက်လာတော့တမ္ပသင်္ကပ္ပ မတ်စရာအာယုံပေါ်သို့မတ်စိတ်ကလေးရောက်အောင် ရောက်အောင်တဲ့တင်ပြီးတဲ့သမ္မာသင်္ကပ္ပဖြစ်တယ်တဲ့သမ္မာသင်္ကပ္ပမတ်စရာအာယုံစီတို့မတ်တဲ့စိတ်လေးရောက်အောင်ရောက်အောင်တင်းတင်ပြီးတော့သမ္မာဒိဋ္ဌိကအမှန်ကိုသိသွားတယ်တဲ့အဲ့တော့စာပေထဲမှာတော့ဒါတွေကိုအများကြီးဝင်ပြရေးသား ဩကြားထားတာရှိတယ်အချိန်ကမလုံလောက်တဲ့အတွက်ကြောင့်ဝိပဿနာလုပ်ငန်းစဉ်နဲ့ပဲတဘာဝကြအောင်ယောဂီတွေသဘောပေါက်အောင်ဟောကြားပါမယ်အဲ့တော့တမ္မာဒိဋ္ဌိကလည်းကမ္မတက္ကဒါတမ္မာဒိဋ္ဌိတဲ့ကံကံရဲ့ကြိုးကိုသုံးသပ်ရှုမြင်တဲ့ဉာဏ်ဒါကတစ်မျိုးအဲဇာနတမ္မာဒိဋ္ဌိတဲ့ ဇန်တမာတိနဲ့အဘိညာဉ်နဲ့ပတ်သက်တဲ့အသိဉာဏ်ကတစ်မျိုးနောက်ဝိပဿနာတမ္မာဒိဋ္ဌိနောက်မကတမ္မာဒိဋ္ဌိဖလတမ္မာဒိဋ္ဌိပစ္စဝကနာတမ္မာဒိဋ္ဌိလို့၆မျိုးတောင်မှ ဖွင့်ပြခဲ့တယ်ရှိတယ်အဲ့ဒါဘုန်းကြီးတို့ကအရေးကြီးဆုံးဖြစ်တဲ့ယောဂီများဝိပဿနာလုပ်ငန်းစဉ်နဲ့ဓာတ်ရိုက်ပတ်သက်နေတဲ့ ဝိပဿနာတမ္မာဒိဋ္ဌိကိုပဲအဲဘောင်းနာပိနာဥပမာပြပြီးတော့ဟောပါမယ်ဘောင်းနာပိနဲ့ဘောင်းတဲ့သဘောပိနဲ့သဘောကိုတမ္မာဒိဋ္ဌိအမှန်သိသွားရင်ဉာဏ်နဲ့အဒိုင်နာထရာကွေရာဆန္ဒယတ္တာစာရာတောက်တာစတဲ့ကိုယ်မူရာတွေသဘောပေါက်သွားမယ်ဉာဏ်နဲ့စိတ်ကူးတွေသဘောပေါက်သွားမယ်ဉာဏ်နဲ့ဝေဒနာတွေသဘောပေါက်သွားမယ် ဉာဏ်နဲ့မြင်ကြနံဇာတိတိယုံနံတွေကိုသဘောပေါက်သွားမှာဖြစ်လို့ပေါင်းပိန်နဲ့ဆက်ဆက်ပြီးတော့တမ္မာဒိဋ္ဌိဝိပဿနာဉာဏ်ဖြစ်ပုံကိုအချိန်ရသလောက်ဒီနေ့ဟောကြားပေးမှာဖြစ်ပါတယ်ယေရှုတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့တပည့်တာဝကယောဂီအလုံးဟာဒီပေါင်းနဲ့ပိန်နဲ့လို့ရှုကြမှတ်ကြစပြီးအထုတ်ကြရတယ် အဲ့တော့ဘောင်းတွေပိန်တယ်လို့မှတ်တဲ့တဲမှာမက္ကင်၈ပါးအကုန်လုံးပါဝင်ပါတယ်အဲ့တော့ယောဂီတို့သေချာစိတ်ဆိုင်ပြီးတော့နားထောင်သိကြပါတယ်သေချာစိတ်ဆိုင်ပြီးတော့နားထောင်သိခြင်းနဲ့ဓမ္မသဘောပေါက်မယ်အိမ်ငယ်မနေပါနဲ့ဖြစ်နိုင်မျက်လုံးလေးကိုအသင့်တင်ဖွင့်ထားဖို့လိုအပ်ပါတယ်နားကိုလည်းစွန့်မျက်စိကိုဖွင့်နားကိုစွန့်ဆိုဒီချိန်မှာတရားနာတဲ့အချိန်ကိုပြောပါတယ် အဲမျက်စိကိုမိတ်နားကိုပိတ်ထားရင်တော့ဘာမှသိမှာမဟုတ်တော့ငယ်ပေါင်းလေးရကိုသွားမှာနော်ငယ်ပေါင်းဆိုတာဘာလို့လဲဌိနာမိတ်တာနော်အဲ့ဒါဌိနာမိတ်တာအခေါ်မကမ်းရအောင်ခုချိန်မှာတော့မျက်စိကိုဖွင့်နားကိုစွန့်ထားဖို့တတိကြီးစွာရှိဥစွာပြုလုပ်ပါတယ်တရားအထုတ်ကြတဲ့ယောဂီအလုံးကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးပြတတ်သောနိနာနေတရားတိုင်းဘောင်းတဲ့ကာယ ကိုပေါင်းတယ်လို့သိအောင်မှတ်တယ်ပိန်တဲ့ကာယကိုပိန်တယ်လို့သိအောင်မှတ်တယ်အဲသိအောင်မှတ်တာနော်မသိအောင်မှတ်တာမသိအောင်မှတ်တာပေါင်းတဲ့ယုတ်ကာယကိုပေါင်းတယ်လို့သိအောင်မှတ်တယ်ပိန်တဲ့ယုတ်ကာယကိုပိန်တယ်လို့သိအောင်မှတ်တယ်အဲ့ဒါလိုမှတ်နေတာအဲ့တော့အဲ့လိုမှတ်တော့မှသူများအသက်ကိုတတ်ခြင်းလည်းမရှိ သူများဥစ္စာခိုးခြင်းလည်းမရှိ သူများသားမယားပြစ်မှားခြင်းလည်းမရှိလို့အဲ့ဒါတမ္ပံကမ္မန္တမကင်ဖြစ်နေတယ်။ဘောင်းနဲ့ပိန်နဲ့လို့မှတ်နေတဲ့ချိန်မှာလိန်ပြောခြင်းမလည်းမရှိအဲကြမ်းကြမ်းတမ်းတမ်းပြောဆိုခြင်းလည်းမရှိအကျိုးမဲ့စကားပြောခြင်းလည်းမရှိ အတင်းပြင်းစကားလည်းပြောကြခြင်းမရှိတာ မို့လို့တမ္မာဝါစာမကင်လည်းထိုက်နေတယ်။ ဖောင်းတယ်ပိန်တယ်လို့မှတ်နေတော့မှမကောင်းတဲ့မတရားတဲ့အသက်မွေးမှုတွေမပြုဘဲနဲ့အဲတရားနိလန့်တဲ့အညီနေတိုင်ကြတာဖြစ်တဲ့အတွက်ကြောင့်တမ္မာအာဇီဝမက္ခင်သီလမက္ခင်သုံးပါးလဲပြည့်စုံလုံးကျုံနေလို့ဓမ္မတန်မှဝန္တာကြည်နူးစရာကောင်းလာပါတယ်။ဘောင်းနဲ့အာယုံလေးပေါ်တဲ့အခါ ဘောင်းနေလို့မတ်နေအောင် ကြောင်းကြစိုက်ပြုလို့အထုတ်တဲ့ဝရိယလေးပါတယ်အဲ့ဒီဝရိယလေးနဲ့ကြိုးစားနေတာသမ္မာဝါယမမကင်ဘောင်းတဲ့သဘောလေးကိုဘောင်းနေပိန်တဲ့သဘောလေးကိုပိန်နေလို့ရှုမှတ်နေတာကသမ္မာတတိမကင်အဲလိုသမ္မာသမသမ္မာတတိနဲ့မှတ်နေတော့ဘောင်းတဲ့ယုံနဲ့မှတ်တဲ့စိတ် ပိန်နဲ့ယုံနဲ့မတ်တဲ့စိတ်တတတဲ့အံကြက်ကိုက်သွားတီးကြည်သွားတာကတမ္မာတမာတိမကင်လို့ဖောင်းတာပိန်တာမတ်တော့မှာတမာတိမကင်သုံးပါးလဲဖြစ်ပွားနေပါတယ်ဒါကြောင့်နိဗ္ဗာန်တောင်ကန်းကိုကူးလှမ်းနေခြင်းဖြစ်ပါတယ်တဲ့။ဘောင်းနဲ့ပိန်နဲ့မတ်တဲ့ကမ္မဘောင်းနဲ့အာယုံစီတို့အောင်းနေဆိုတဲ့မတ်စိတ်ကလေးရောက်အောင်တင်ဖို့ပြီးတာ ပိန်တဲ့အာယုံလေးစီတို့ပိန်တယ်လို့မှတ်စိတ်ကလေးရောက်အောင် တင်ဖို့ပေးတာအဲ့ဒါသမ္မာသင်္ကပ္ပမကင်တဲ့အဲ့ဒါသမ္မာသင်္ကပ္ပမကင်တဲ့အာယုံပေါ်မှတ်စိတ်တင်ပေးလိုက်တော့ဘာသိသွားတော့ဩဘောင်းနဲ့ပိန်တယ်လို့မှတ်တဲ့အထဲမှာပထမတော့ဘာမှမသိသေးဘူးမှတ်ပါများတော့ခဏိကသမာဓိရလာတယ်ခဏိကသမာဓိမက္ကိမက္ကိမစိတ်ဒီကြီးတော့ သမ္မာသင်္ကပ္ပလည်းအာယုံပေါ်တင်ပေးလိုက်တော့သမ္မာဒိဋ္ဌိကအမှန်သိသွားတယ်ခါတိုင်းကသိတာအမှားသိအဲခါတိုင်းကသိတာဘိုက်ကြီးပဲငါဘိုက်ကဘောင်းနေငါဘိုက်ကပိန်နေလို့ငါဇွဲဒိဋ္ဌိနဲ့သိနေတာငါဘိုက်လို့တာရတဲ့တဏှာဇွဲနဲ့သိနေတာအခုသမ္မာဒိဋ္ဌိကသမ္မာသင်္ကပ္ပကအာယုမောအမှန်တင်ပေးလိုက်တော့သမ္မာဒိဋ္ဌိကအမှန်သိသွားတယ် ဩဘောင်းနေပိနေဆိုတာငါလည်းမဟုတ်ပါလားသူလည်းမဟုတ်ပါလားလူလည်းမဟုတ်ပုဂ္ဂိုလ်တ attva ယောက်ျားမိန်းမမဟုတ်ဘူးဘောင်းတက်လာတဲ့သဘောလေးကမတိတတ်လို့ယုတ်တရားအဲမတ်တဲ့စိတ်လေးကတိတတ်လို့နန္တရားလို့ဟောယုတ်နဲ့နန္နှစ်ပါး ပိုင်းခြားပိုင်းခြားသိလာတဲ့ဉာဏ်ပေါ်လာတယ်တဲ့အဲ့ဒါလေသမ္မာဒိဋ္ဌိမဲ့ခင်ဖြစ်ပါတယ်။ဘောင်းနဲ့ပိန်နဲ့လို့အာယုံစုဆိုင်မှတ်မှတ်နေတော့ဘာသိလာတော့။ဩဘောင်းနာလေးရတရားတကမာမာလေးတွေ့တယ်။ပိန်သွားတော့ပြော့တာတွေ့တယ်။ဩမာတာပြော့တာသိတာပဒဝီတရုပ်ကိုပိုင်းခြားသိတာဖြစ်တယ်။ဘောင်းနဲ့ပိန်နဲ့မှန်ရင်တရားတကား တင်းတဲ့သဘောတွေ့တယ်။ဖောင်းတဲ့အခါတင်းတဲ့သဘောတွေ့တယ်။ပိန်တဲ့အခါရော့တဲ့သဘောကိုတွေ့တယ်။တင်းတာရော့တာသိတာဝါရော့တတ်ရုပ်ကိုပိုင်ခြားသိတာဖြစ်တယ်။ဖောင်းတဲ့ပိန်တဲ့မတ်တုံးမှာစူစူစီစီစီစီကက်ကက်လေးဖြစ်နေတာတွေ့တယ်။အဲ့ဒါအာဘောတတ်ရုပ်ကိုပိုင်ခြားသိတာ။ဖောင်းနာပိန်နာမယင်းတကားလေးနှွေးတယ်လို့လို့တွေ့တယ်။တကားတလေးအေးတယ်လို့တွေ့တယ်။ တခါတလေရှိန်တယ်လို့တွေ့တယ်ပူရာနွေးရာအေးရာရှိန်တာကဒီဇောတက်ရုပ်တရားကိုပိုင်းခြားသိတာတဲ့ပူမန်အေမန်သိတယ်ပူရင်ပူမန်သိတယ်အေးရင်အေမန်သိတယ်နွေးရင်နွေးမန်သိတယ်ရှိန်ရင်ရှိန်မန်သိတယ်တင်းရင်တင်းမန်သိရောရင်ရောမန်သိမာရင်မာမန်သိပြောရင်ပြောမန်သိအဲ့လိုသိသိသိသိနဲ့နန္တရားကိုပိုင်းခြားသိတာဖြစ်တယ်အဲ့လိုသိရင်လည်း အဲဘောင်းနာပိနာမယင်းနဲ့နာမရူပပရိစေဒနာဉာဏ်နဲ့ဘောင်းနာကယုတ်တိတာကနာပိနာကယုတ်တိတာကနာလို့ဟောဒီလို့ယုတ်နာနှစ်ပါးပိုင်းခြားတဲ့ဉာဏ်ကိုတိတိကြကြကကနာနာတိကြမှတ်ရင်တိကြကိုသိပါတယ်တဲ့နာနဲ့ယုတ်ကိုပိုင်းခြားသိတော့ဘာကျိုးရှိလဲ ပုဂ္ဂိုလ်တ attva ငါသူတစ်ပါးဆိုတာမရှိယောက်ျားမိန်းမဆိုတာမရှိလူနဲ့မြမတ attva ဆိုတာမရှိဘူးကိုယ်ခန္ဓာသူခန္ဓာတလောကလုံးကြည့်ရင်ယုံနဲ့နတ်နှစ်ပါးပဲရှိတယ်လို့အဲ့လိုသိတဲ့အကျိုးရှိတယ်အဲ့လိုသိတာလေသမ္မာဒိဋ္ဌိမဂ်ခင်ဖြစ်ပါတယ်တဲ့။အောင်းနေပိန်နေလို့သိကြအယုဆိုင်ပြီးတော့မှတ်တော့နောက်ပါသိလာတယ် ပေါင်းတာလေဘာပြုလို့ပေါင်းတာလဲ။အော်လေယူလို့ပေါင်းတာ။လေယူတာကအကြောင်းအကြောင်းယုတ်ပေါင်းတာကအကျိုးယုတ်လေယူတဲ့ယုတ်ကြောင့်ပေါင်းတဲ့ယုတ်ဖြစ်တယ်။ဟောဒီလိုသိလာတယ်နော်။အဲလိုသိလာတယ်။အဲလေယူလို့ပေါင်းတဲ့ယုတ်ဖြစ်တယ်။တခါဆက်ပြီးကြည့်လိုက်တဲ့သိကြအာယုံဆိုင်ကြည့်လိုက်တော့ဘာဖြစ်လို့လေယူတာလဲ။ မယုံအောင်ထားကြည့်ပါလားမယုံမိမိအသက်ရှူရှူတဲ့ရိုက်တယ်လေးအောင်ထားကြည့်လိုက်ဘာပေါ်လာမလဲရှူခြင်းစိတ်လေးပေါ်လာတယ်နော်ရှူခြင်းစိတ်ကြောင့်ရှူတဲ့ရုပ်ပေါ်တယ်ဟော ရှူတဲ့လေရုပ်ကြောင့်ဖောင်းတဲ့ရုပ်ပေါ်တယ်ဟောရုပ်ကလေးကဖောင်းလာတော့ယောဂီကဖောင်းတယ်လို့မှတ်လိုက်တယ်ဘာလို့မှတ်တော့ ယုတ်ကပေါင်းလို့စိတ်ကမတ္တံပေါင်းတဲ့ယုတ်ကအကြောင်းမှတ်တဲ့စိတ်ကအကျိုးဟောပေါင်းတယ်လို့မှတ်လိုက်တော့ဘလို့သိပါတော့ဩပေါင်းတယ်ပိန်တယ်ဒီနှစ်ခုထဲမှာပေါင်းတဲ့ရုပ်ကြောင့်မှတ်စိတ်ပေါ်တယ်မှတ်စိတ်ကြောင့်အတိညာပေါ်တယ်တဲ့အတိညာဘယ်နဲ့ပေါ်တော့ဒီပေါင်းတာပိန်တာထဲမှာ ယောက်ျားလည်းရှာလို့မတွေ့ပါလားမိန်းမလည်းမရှိပါလားငါလည်းမရှိသူလည်းမရှိလူလည်းမရှိဘာမှမရှိဘူးပေါင်းတဲ့ယုံသဘောလေးနဲ့တိတဲ့နံသဘောလေးနှစ်ခုပဲရှိပါလားလို့သိလိုက်တော့အတ္တဒိဋ္ဌိတဏီတက္ကာယဒိဋ္ဌိဒိဋ္ဌိအစွဲပြုတ်သွားပြီတဲ့အမတမဝန်တန်စရာကောင်းပါတယ်ဒီဒိဋ္ဌိအစွဲကြောင့် တန်တရားလုံးအပေလေးပါ6ကဘာတွေကမတက်နိုင်ပေတဝက်လက်လေးနဲ့နှိမ့်မြုပ်နေတာဖြစ်တယ်ဒိဋ္ဌိအစွဲကြောင့်အပေကျနေတာဖြစ်တယ်ဟောယုံနဲ့ပိုင်းခြားသိတော့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိပြုတ်ပြီးရှင်းပြီလင်းပြီအေးပြီငြိမ့်ပြီတဲ့အမတန်ဝန်တစရာကောင်းပါတယ်ယောဂီတို့အဲ့တော့ယုံနာနှစ်ပါးပိုင်းခြားသိလာတော့ဆက်ပြီးတော့ယောဂီကစူးစိုက်စိုက်မှတ်တယ်စူးစိုက်စိုက်ကလေးမှတ်တော့ဗာသိလာ ။အော်ယူခြင်းစိတ်ကြောင့်ယူရုပ်ပေါ်တယ်။ယူရုပ်ကြောင့်ဖောင်းရုပ်ပေါ်တယ်။ဖောင်းရုပ်ကြောင့်မှတ်စိတ်ပေါ်တယ်။မှတ်စိတ်ကြောင့်အသိဉာဏ်ပေါ်တယ်။တခါရှိုက်ခြင်းစိတ်ကြောင့်ရှိုက်ရုပ်ပေါ်တယ်။ရှိုက်ရုပ်ကြောင့်ပိန်ရုပ်ပေါ်တယ်။ပိန်ရုပ်ကြောင့်မှတ်စိတ်ပေါ်တယ်။မှတ်စိတ်ကြောင့်အသိဉာဏ်ပေါ်တယ်လို့အကြောင်းနဲ့အကျိုးသဘာဝကိုသိလာတယ်။အကြောင်းနဲ့အကျိုးသဘာဝကိုသိတာကို ပစ္စယပရိကဉာဏ်လို့ခေါ်တယ်။ အဲ့ဒီဉာဏ်လေးသိလာတော့ဘာအကျိုးရှိတော့ဟောဒီဘောင်းနဲ့ယုတ်နံပိနဲ့ယုတ်နံဖြစ်အောင်ဘယ်လူဘယ်နဲ့ဘယ်ပြမဘယ်တတ္တဝဘယ်တကူရှင်ကမှဖန်ဆင်းလို့ဖြစ်တာမဟုတ်ဘူးသူ့တဘာဝအကြောင်းတရားကြောင့်အကျိုးတရားယုတ်အကြောင်းယုတ်အကျိုးနံအကြောင်းနံအကျိုးနံအကြောင်းယုတ်အကျိုးသူ့အကြောင်းနဲ့သူ့အကျိုးအကြောင်းအကျိုးကွင်းဆက်ဖြစ်ပြနေတဲ့သဘောပဲလို့သိသွားတော့ ဖန်ဆင်းရှင်စွဲလန်းတဲ့ဣတ္တရနေမာနဒိဋ္ဌိဝါဒပျောက်ကင်းတဲ့အကျိုးရှိတယ်တဲ့အမတန်မှဝမ်းသာစရာကောင်းပါတယ်တဲ့ဣမိနာပဏညာနေနဝိပတ္တကောတဲ့ဒီယုံနာနှစ်ပါးပိုင်းခြားသိတဲ့ဉာဏ်အကြောင်းကျိုးပိုင်းခြားသိတဲ့ဉာဏ်အဲ့ဒီဉာဏ်နှစ်ပါးနဲ့ပြည့်စုံရင်တဲ့ဗာမြစ်တော်ဗုဒ္ဓသာသနေမြတ်စွာဘုရားသာသနာတော်၌ လတ္တသာသောသက်တာယာရပြီတဲ့လတ္တပဋိဒောထောက်ယာတိယရပြီတဲ့နော်နိယတဂတိကောတဲ့ဂတိလည်းမြဲပြီတဲ့အဘေမဒီညာနဲ့သိရင်အဘေမကြဘူးအဲသူဘယ်နဲ့ကောတော့သုလသောတာပန်သောနာမဟောတိသုလမိမန်သောတာပန်အငယ်စားလေးဖြစ်ပြီလို့အတ္တကရဆရာကြီးကပွင့်ပြတာဖြစ်လို့ ရုပ်ကိုပိုင်းရုပ်နာပိုင်းခြားသိတဲ့ဉာဏ်ရဲ့အကြောင်းနဲ့အကျိုးပိုင်းခြားဝေဖန်သိတဲ့ဉာဏ်ရဲ့ဒီဉာဏ်နှစ်ပါးရရင်သုလသောတာပန်တဲ့သောတာပန်ငယ်စားတဘဝတော့အပေမကြစိတ်ကြရပြီဆက်ပြီးအထုတ်ရမဟာသောတာပန်ဖြစ်ဖို့အကြောင်းဖြစ်ပါတယ်တဲ့။ပေါင်းနေပိန်နေလို့ဘိုးတိုင်းမပြတ်တတိနဲ့မလွတ်အောင်တေချာမှတ်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 မဟာရာလေးကလည်းပေါ်လိုက်ပြောက်လိုက်တင်းနာလေးကလည်းပေါ်လိုက်ပြောက်လိုက်ရော့တာလေးကလည်းပေါ်လိုက်ပြောက်လိုက်ပူရာအေးတာလေးပေါ်လိုက်ပြောက်လိုက်နှွေးတာရှိန်တာလည်းပေါ်လိုက်ပြောက်လိုက်ဟောပေါ်လိုက်ပြောက်လိုက်အဲ့ဒါသိတော့ဟောမမြဲပါလားသိသွားပြီအဲ့ဒါအိဋ္ဆာကိုသိတယ်အိဋ္ဆာလက္ခဏာသိသွားတာအိဋ္ဆာလက္ခဏာသိတော့ပေါ်တာပြောက်တာတွေကပေါ်တာကပြည့်ပြောက်တာကပြည့် ဟောပြောက်ဖြစ်ဖြစ်ဒီနှိမ့်ဆက်ခံရတာပေါ်လိုက်ပြောင်းလဲအဲ့ဒါဒုက္ခပေါ်တာလဲဒုက္ခပဲပြောက်တာလဲဒုက္ခအဲ့ဒုက္ခကိုသိတာဒုက္ခလက္ခဏာကိုပိုင်းခြားသိတယ်ကဲဒါလေးလေးကိုမပေါင်းပါနဲ့ဟဲ့ကင်ထားလို့ရမလားမပိန်ပါနဲ့လို့ကင်ထားလို့ရမလားမရဘူးသူ့သဘောသူပေါင်းလိုက်ပိန်လိုက်ပေါင်းတာလေးရပေါ်လိုက်ပြောင်းလိုက်ပိန်တာလေးရလည်းပေါ်လိုက်ပြောင်းလိုက် မှတ်စိတ်လေးလည်းမှတ်လိုက်ပြောက်လိုက်မှတ်လိုက်ပြောက်လိုက်ဩအနိစ္စမမြဲတဲ့သဘောလည်းသိသွားတယ်ဒုက္ခဖြစ်ပျက်တဲ့နှိမ့်ဆက်တဲ့ဆင်းရဲကိုလည်းသိသွားတယ်အနတ္တကိုယ်သဘောအတိုင်းမဟုတ်ဘူးသူ့သဘောသူဖြစ်ခြင်းအဖြစ်ပြက်ခြင်းအပြက်နေတာပဲငယ်ကိုယ်သဘောအတိုင်းဖြစ်ရင်ဘယ်သူမှမအိုးတော့ဘူးလေအကုန်လုံးဆက်ကြောင်းတဲ့သမီးတွေဆက်ကြောင်းတဲ့သားတွေဖြစ်နေမှာပေါ့ ကိုယ်သဘောတိုင်းမဟုတ်လို့တပြည်းပြည်းနဲ့အမြဲတမ်းပြောင်းလဲနေတယ်ပထမမွေးကာစယုံနဲ့ဟောနောက်ခုနှစ်ရယုံမတူ အပြောင်းလဲသွားပြီခုနှစ်ရယုံနဲ့ခုနှစ်လယုံမတူခုနှစ်လယုံနဲ့ခုနှစ်နှစ်ယုံမတူခုနှစ်နဲ့ဟောနောက်ခုနှစ်90မတူဟောပြောင်းလဲဖြစ်ပြနေတာအဲ့ဒါအိဋ္ဌာဒုက္ခအနတ္တတွေပြတယ် ကိုပေါင်းတာလေးလည်းရိတ်ကနေပေါ်လိုက်ပြောင်းလိုက်ပိန်တာလေးရိတ်ကနေပေါ်လိုက်ပြောင်းလိုက်မစိတ်လေးရိတ်ကနေမှတ်လိုက်ပြောင်းလိုက်အဲ့ဒါလက္ခဏာကြီးသုံးပါးသိသွားတာလက္ခဏာကြီးသုံးပါးသိသွားတာကို သမတနာဉာဏ်လို့ခေါ်ပါတယ်တဲ့အဲ့ဒါဘောင်းနဲ့ပိန်တွေကိုမှတ်ရင်းနဲ့အနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးပါးပြက်ပြက်သားသားကြာလေသိလေကြာလေသိလေ အဲတိလာတော့ဘာဖြစ်တော့တိလာတော့ညံပြောင်းသွားတယ်။အော်ပေါ်လိုက်ပြောင်းလိုက်ဘောင်းနာလေးပေါ်လိုက်ပြောင်းလိုက်မတ်တဲ့စိလေးပေါ်လိုက်ပြောင်းလိုက်ပိန်တဲ့သဘောလေးပေါ်လိုက်ပြောင်းလိုက်မတ်တဲ့စိလေးမတ်လိုက်ပြောင်းလိုက်တိတော့အော်ဖြစ်ပြက်ဆိုတာဒါပါလားသဘောပေါက်သွားပြီ ဖြစ်ပြက်ဖြစ်ပြက်လို့ဗဇက်ကစိုးစရာမလိုသူကသူသိသွားတယ်။အော်ပေါ်လိုက်ပေါ်တာကဖြစ်တာပဲ။ ရောက်တာကပြက်တာပဲပေါ်ပြောက်ဆိုတာဖြစ်ပြက်ဖြစ်ပြက်ဆိုတာပေါ်ပြောက်ပါလားလို့ပြက်တာနဲ့ပြက်တာဖောင်းတာလေးလည်းပြက်လိုက်ပြက်လိုက်ပေါ်လိုက်ပြောင်းလိုက် မတ္တစိတ်လေးလည်းပြက်လိုက်ပြက်လိုက်ပေါ်လိုက်ပြောင်းလိုက်ပိန်တဲ့သဘောလည်းပြက်လိုက်ပြက်လိုက်ပေါ်လိုက်ပြောင်းလိုက်မတ္တစိတ်လည်းပြက်လိုက်ပြက်လိုက်ပေါ်လိုက်ပြောင်းလိုက်မြင်တော့ဖြစ်ပြက်သိတဲ့ဉာဏ်နဲ့ဖြစ်ပြက်သိတဲ့ဉာဏ် အဲ့ဒီဉာဏ်ရောက်လို့ရှိရင်ဒါဥပဒနာဉာဏ်ကဝိတ္တစရာကောင်းတဲ့သဘောဤအဲ့ဒီဉာဏ်စပေါ်ကာစကို အနုပိုင်းလို့ခေါ်တယ်အဲအနုပိုင်းမှာဖြစ်တဲ့အန္တရာယ်၁၀ပါးကိုကြောသွားတော့အရင်ပိုင်းလို့ခေါ်တယ်အဲ့ဒါကိုနံပါတ်5မှာဆက်ပြီးတော့ဟောမှာဖြစ်ပါတယ်ဒီကဲ့သို့မြတ်စွာဘုရားဟောကြားအပ်သောအာတိဝိသောပမသုတ်တန်တရားတော်မြတ်ကြီးကိုကျေးဇူးတော်ရှင်ပါသည်ဆရာတော်ဘုရား ဖွင့်ပြသင်ကြားတဲ့အတိုင်းဟောကြားနာကြားကြီးညိုကျင့်သုံးနေကြသောတရားဟောတရားနာကျွန်ုပ်တို့ဤလောကီယုံနာခန္ဓာအာရဏဓာတရားတို့သည်၎င်းဒီလောကလုံးတကဘာလုံးစัจ java လာနန္ဒရှိသမျှတတ္တဝအနန္ဒတို့ဤလောကီယုံနာခန္ဓာအာရဏဓာတရားတို့သည်၎င်းပြည့်ချင်းပြည့်ချင်း ိုခြင်းနာခြင်းသိခြင်းနှိမ့်ဆက်တဲ့ဆင်းရဲအစစ်မှန်ဖြစ်လို့ဒုက္ခသစ္စာထိုဒုက္ခသစ္စာဖြစ်အောင်တည်ထောင်ပြီးတဲ့တဏှာ၃ပါးတဏှာ၆ပါးတဏှာ၁၈ပါးကသမှုတရားသစ္စာထိုတဏှာတို့ဤချုပ်ရငြိမ်းရအေးရဖြစ်သောနိဗ္ဗာန်ချမ်းသာမြတ်ကြီးကនិရောဓသစ္စာနိဗ္ဗာန်ရောက်ကြောင်းမကင်ရှိတံတတိပဋ္ဌာန်မြတ်တရားနှင့်မြတ်သောဒါန မြတ်သောသီလမြတ်သောဘာဝနာမြတ်သောဝေယဝစ္စမြတ်သောသာသနာပြုမြတ်ကောင်းမှုတွေက မက္ကသစ္စာလို့သစ္စာ၄ပါးတရားသိမြင် မဝင်ဘိုးဝင်နိဗ္ဗာန်မြင်ကတန်တိဒုက္ခဝိမု ക്തി အယတာကိုယ်စီကိုယ်ငါခံစားနိုင်ကြလို့မို့ဟိုမှာတောင်းကံ အေးချမ်းသောနေမြေမှာကိုစီကိုငှပျော်မွေ့နိုင်ကြပါစေကုန်သတည်းသာဓုသာဓု